ခန်းကြီး38အငယ်1မှ7ထိုအခါသာရဖျားသည်ယောဘစကားကိုလှန်ပြန်၍မိုးတဲ့မုန်တိုင်းတဲ့ကမိန်တော်မူသည်ကားပညာမရှိဘဲစကားပြောကနှင့်မျှငါအကြံကိုမိုက်စေသောဤသူကားအဘဲသူနီလူယောက်ျားကဲ့သို့တင့်ခါကိုစီလောငါမေးမြန်းသောပြဿနာတို့ကိုဖြေလော့မြေကြီးအမြစ်ကိုငါတီသောအခါတင်သည်အဘဲမှရှိသည်နီနားလေလျင်ပေါ်ပြလော့ မြေကြီးအတိုင်းရှည်ပမာဏကိုအဘယ်သူစီရင်သနည်းနားလေလျင်ပြောလော့မြင်းကြိုးကိုအဘယ်သူတန်း၍ချသနည်းမြေကြီးတိုက်မြစ်ကိုအဘယ်ရ၌ဆွဲစေသနည်းနန်နှင့်ကျယ်တို့သည်တညီတင်ရွတ်တီတည်ခြင်းဆို၍ဘုရားသခင်သားအပေါင်းတို့သည်ဝမ်းမြောက်သဖြင့်ကြွေးကြော်ကြစဉ်တိုက်တောင်းအထွတ် ကြောက်ကိုအဘယ်သူတင်ထားသနည်းသမုတ်တရားသည် အမိဝမ်းထဲကဖွာ၍ထွက်လာသောအခါအဘယ်သူသည်တကားပိတ်နှင့်ပိတ်ထားသနည်းသမုတ်တရားကိုမိုးတိမ်နှင့်ငါခြုံ၍ထူထပ်သောမှောင်မိုက်နှင့် ထုတ်ရစ်တီကာလ၌၎င်းတင်သည်ဤအရက်တိုင်အောင် လာရ၏တိုး၍မလွန်ရဤအရက်၌တင်ဤထုံလွှားသောလှိုင်းတပူဆုံးရ၏ဟု ပြည့်ညတ်လေ သမုတ်တရားအပိုင်းအခြားကိုငါစီရင်၍တကားပိတ်နှင့် ကန်းလန့်ခြင်းတို့ကို ထားသည့်ကာလ၌၎င်းအဘဲသူသည် ဝိုင်း၍ကူညီသည်။အငယ်၁၂မှ20တင်ဒီတသက်လုံးတခါမျှနန်နဲ့ကိုမှားထားဘူးတလို့မိုးတော့လင်းသောနေရာချဘူးတလို့နန်နဲ့အလင်းဒီမြေကြီးစွန်းကိုကင်လျက်လူဆိုးတို့ကိုခါ၍ပြစ်စေခြင်းဟံစီရင်ဘူးတလို့ မြေကြီးသည်တစိခတ်တကဲ့သို့ ပုံပေါ်၍အဝတ်တစားဆင်တကဲ့သို့ရှိ၏။လူဆိုးတို့၏အလင်းသည်ကွယ်၍ခြီသောလက်သည်ကျိုးတက်၏။တင်သည်သမုတ်တရားဆိုင်ရပေါက်ထဲသို့ဝင်ဘူးသလို။နက်နဲသောအောက်ဆုံးအရ၌လှဲ့လေဘူးသလို။တေချင်းတကားတို့ကိုတင့်အားဖွင့်ဘူးသလို။တေမင်းအရိတ်ထဲသို့ဝင်သောလမ်းဝတို့ကိုမြင်ဘူးသလို။မြေကြီးမျက်နှာတစ်ပြင်လုံးကိုကြည့်ရှုဘူးသလို။ အလုံးစုံကိုသိမြင်တော်မူလျင်ပေါ်ပြလော့အလင်းနေရာသို့အဘယ်မြည်သောလမ်းဖြင့်ရောက်ရသနည်းမှောင်မိုက်နေရာလဲအဘယ်မှာရှိသနည်းအကယ်စင်စစ်သင်သည် အလင်းအမိုက်အပိုင်းခြားသို့ငါတို့ကိုပို့ဆောင်နိုင်၏သူတို့နေရာအိမ်သို့ရောက်သောလမ်းတို့ကိုသိလိမ့်မည်ငယ်27မှ30တင်ဒီရှေးကာလ၌ဖွားမြင်၍အလွန်အသက်ကြီးသောကြောင့်သိလိမ့်မည် သင်သည်မိုဃ်းပွင့်ဘဏ္ဍာတိုက်ထဲသို့ဝင်ဘူးသလော။ဘေးရောက်ရာအချိန်ကာလနှင့်စစ်ပြိုင်၍တိုက်ရာအချိန်ကာလဘို့ငါသိုထားသောမိုဃ်းသီးဘဏ္ဍာများကိုမြင်ဘူးသလော။အလင်းသည်အဘယ်သို့သောလမ်းဖြင့်နှံ့ပြားသနည်း။အရှေ့လေသည်မြေကြီးပေါ်မှာအဘယ်ကြောင့်လွင့်သနည်း။လူမရှိသောမြေနှင့် လူမနေသောတော၌မိုဃ်းရွာစေခြင်းငှါ၎င်း၊လွတ်လပ်သောလွင်ပြင်ကို ရေနှင့်ဝစေ၍ နုသောမြက်ပင်အညှောက်ကို ထွက်စေခြင်းဟံ၎င်းရှံသောမိုးရီစီးရာလန်းမိုးကြိုးနှင့်ဆိုင်သောလျှက်စစ်ပြည့်ရာလန်းကိုအဘယ်သူဖွင့်သနည်းမိုးရီဤအဖကားအဘယ်သူနည်းနှင်းပေါတို့ကိုအဘယ်သူဖြစ်ပွားစေသနည်းရေခဲသည်အဘယ်သူ၏ဝမ်းတဲကထွက်လာသနည်းမိုးကောင်းကင်နှင်းခဲကိုအဘယ်သူသည် ပရိတရီပေးသည်။ရေသည် ကြောက်ခဲကဲ့သို့ပင်ဖြစ်၍ပင်လယ်မျက်နှာတင်းမာလျက်ရှိ၏ ငယ်31မှ41တင်ဒီခိမကျေစုဤတာယာစွာ ပြုခြင်းကိုချုပ်တီးနိုင်သလောကတိလကျေဤချီနှောင်ခြင်းကိုဖြေနိုင်သလောမာဇရုတ်ကျေတို့ကိုအချိန်ရောက်လျင်ထုတ်ဖော်နိုင်သလောအာရှကျေနှင့်သူ၏သားတို့ကိုပဲ့ပြင်နိုင်သလောမိုးကောင်းကင်တရားတို့ကိုနားလေသလောထိုတရားတို့သည်မြေကြီးကိုအုပ်ဆိုးမိအကြောင်းအခွင့်ပေးနိုင်သလိုများစွာသော မိုးရေသည် တင့်ကိုလွှမ်းမိုးစေခြင်းငှာမိုးတိမ်တို့ကိုအတန်လွှင့်နိုင်သလောလျှက်စစ်တို့ကိုလွှင့်နိုင်သလောသူတို့ကကျွန်တော်တို့ရှိပါ၏ဟုတင့်ကိုလျှောက်လျက်တွားချလိမ့်မည်လောကိုခန္ဓာတဲသို့ပညာကိုအဘယ်သူတွင်းသနည်းနားလည်နိုင်သောဉာဏ်ကိုအဘယ်သူပေးသနည်းပညာရှိ၍မိုးတိမ်တို့ကိုအဘယ်သူ ရေတွက်နိုင်သနည်းမြေမှုန့်သည်လုံးထွေး၍မြေဆိုင်တို့သည်ကန့်လျက်နေသောအခါ မိုးကောင်းကင်၏ရေဘူးတို့ကိုအဘယ်သူသွန်းချသနည်း။သင်သည်ခြင်္သေ့မအဘို့စားစရာအကောင်ကိုလိုက်ရှာနိုင်သလော။ခြင်္သေ့ပျိုတို့သည် ခိုလှုံရာ၌ဝပ်၍ခြုံပုတ်အောက်၌ချောင်းကြည့်လျက်နေသောအခါ၊သူတို့ကိုဝစွာကျွေးနိုင်သလော။ကျီးအသငယ်တို့သည် စားစရာမရှိသောကြောင့်လှည့်လည်၍ဘုရားသခင်ကိုအော်ဟစ်သောအခါ၊စားစရာကိုအဘယ်သူ ပေးသနည်း